ကံကြီး36အငယ်1မှ4တဖန်အေလိဟုဆက်၍မွဲ့ဆိုသည်ကားငါကိုတီးခံပါလောအကျိုးအကြောင်းကိုငါပြဦးမည်ဘုရားသခင်အဖို့ပြောเสียရှိသေး၏ငါသည်ဝေသောအရက်ကကိုပညာကို ဆောင်ခဲ့မည်ငါကိုဖန်ဆင်းတော်မူသောဘုရားသခင်သည်ဖြောင့်မတ်တော်မူကြောင်းကိုငါပြမည်အကယ်စင်စစ်မမှန်သောစကားကိုငါမပြောပညာအတက်ဆုံးလင်သောသူသည်တင်၌ရှိ၏ အငယ်9မှ10ဘုရားသခင်သည်တကူကြီးတော်မူ၏သို့တော်လည်းမထီမဲ့မြင်ပြုတော်မမူတံအစွမ်းတတ္တိဉာဏ်တတ္တိနှင့် ပြည့်စုံတော်မူ၏မတရားသော သူတို့၏အသက်ကိုစောင့်တော်မမူဆင်းရဲခံရသော သူတို့ဘက်၌တရားစီရင်တော်မူ၏ဖြောင့်မတ်သောသူတို့ကို ပမာဏမပြုဘဲနေတော်မမူရှင်မြေနှင့်အတူ ရာဇပလင်ပေါ်မှာသာဝရနေရာချ၍ချီးမြှောက်တော်မူ၏ သူတို့သည်အကျဉ်းနေ၍ဒုက္ခကြိုးနှင့်ချည်နှောင်ခြင်းကိုခံရလျှင်၊သူတို့ပြုမိသောအမှုနှင့်ပြစ်မှားလွန်ကျူးမိသော အပြစ်များတို့ကို ပြတော်မူ၏။ဆုံးမသောစကားကိုနားထောင်ချင်သောသဘောကိုသွင်းပေး၍ဒုစရိုက်ကိုစွန့်စေမည်အကြောင်းပညတ်တော်မူ၏။စကားတော်ကိုနားထောင်၍အမှုတော်ကိုဆောင်ရွက်လျှင်၊စည်းစိမ်ချမ်းသာနှင့် ပျော်မွေ့လျက်နှစ်လနေ့ရက်ကာလကိုလွန်စေတတ်ကြ၏နားမထောင်လျင်ဓာဘေးဖြင့်ဆုံး၍ပညာအတတ်မရှိဘဲတည်တတ်ကြ၏အာဓမသဘောရှိသောသူတို့သည်အမျက်တော်ကိုတူထားတတ်ကြ၏ချီနှောင်တော်မူသောအခါမအော်ဟစ်တတ်ကြအသက်ငယ်စဉ်ကပင်တည်၍ဆိုးညစ်သောသူတို့နှင့်အတူဆုံးတတ်ကြ၏အမှုရောက်သောဆင်းရဲသားတို့ကိုကယ်တင်တော်မူ၏ ညှင်းဆဲခြင်းကိုခံရသောအခါနားထောင်စေခြင်းငှါပြုတော်မူ၏။ထိုသို့သင့်ကိုလည်းကျဉ်းမြောင်းသောအရပ်မှ ကျယ်ဝန်းရှင်းလင်းသောအရပ်သို့ပြောင်းစေ၍၊သင်၏စားပွဲပေါ်မှာကောင်းသောအရသာနှင့် ပြည့်စုံသော ခဲဘွယ်စားဘွယ်ကိုတင်ထားတော်မူလိမ့်မည်။သို့မဟုတ်မတရားသောသူကဲ့သို့အပြစ်နှင့်ပြည့်စုံလျှင်၊အပြစ်နှင့်ယှဉ်သောဒဏ်ကိုခံရမည်။အမျက်တော်ထွက်တတ်သည်ဖြစ်၍၊ ဒဏ်ခတ်တော်မူမည်ဟုစိုးရိမ်စရာရှိ၏။အမှုရောက်မှ များသောအဖိုးကို ပေးတော်လဲကိုကိုမရွေးမနှုတ်နိုင်။တင်းဥစ္စာကို ပမာဏပြုတော်မူမည်လော။ရွှေကို၎င်းများစွာသောစည်းစိမ်ကို၎င်း ပေးခြင်းတော်လဲပမာဏပြုတော်မမူ။ညကိုမတောင့်တနှင့်ညအခါလူတို့သည်ပယ်ရှင်းခြင်းကိုခံရတတ်ကြ၏။တတိပြုပါမတရားသော အမှုကို မငဲ့ကွက်နှင့် ထိုသို့သောအမှုကိုဆင်းရဲခြင်းထက်တင်သည်အလိုရှိလေပြီတကားအငယ်29မှ33ရေကိုတုံဖြင်းစေ၍အထက်သို့ဆွဲယူတော်မူသဖြင့်ရေငွေ့ရှိသည့်အတိုင်းမိုးရွာတတ်၏မိုးတိမ်မှ လူတို့အပေါ်သို့မိုးပုတ်ကျ၍များစွာသောမိုးရွာတတ်၏မိုးတိမ်တော်နှံ့ပြားခြင်းတဲတော်အတန်မြည်ခြင်းကိုအဘဲသူနားလေတည်း တဲတော်အပေါ်မှာအလင်းတော်ကို ဖြန့်တော်မူ၏။သမုဒ္ဒရာ၌အနက်ဆုံးသောအရပ်ကိုလည်းဖုံးလွှမ်းတော်မူ၏။ထိုသို့သောအားဖြင့်လူမျိုးတို့ကိုတရားစီရင်တော်မူ၏။များစွာသော အစာအာဟာရကိုလည်းပေးတော်မူ၏။အလင်းကိုလက်တော်နှင့်ကွယ်ကာ၍တဖန်ရန်သူရှိရာသို့လွှတ်တော်မူ၏။ထိုသူမှစသောတိရစ္ဆာန်များနှင့်အပင်များကို အလိုတော်မရှိကြောင်းထင်ရှား၏